မြန်မာတိုင်းကဗုဒ္ဓသာသနာကိုရအနေနဲ့ဒီခုလိုလူခေါင်းကနေပြီးတော့နှစ်သက်ကူးပြောင်းတော့မယ်ဆိုရင်ဒီဟောင်းကိုလည်းပဲအပျော်ကျူးပြီးတော့ဗောလေအကုသိုလ်နဲ့နှုတ်ဆက်ခဲ့တာမျိုးနှစ်သက်ကိုလည်းပဲအပျော်ကျူးပြီးတော့နှုတ်ဆက်တာမျိုးရှိကြတယ်လို့ဗောလေ ကုသိုလ်ဝါဒနာပါတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်လုံးစိတ်ဓာတ်၃ပါးလုံးအပြည့်နဲ့စာကျင်းပြီးတော့တန်တန်ရှင်းရှင်းကုသိုလ်မျိုးစုံနဲ့နှုတ်ဆက်ဆက်ပြီးတော့တန်တန်ရှင်းရှင်းကုသိုလ်မျိုးစုံနဲ့ပဲနှစ်ဟာနှစ်တစ်ကိုစုစုကြတယ်။ကောင်းတဲ့လက္ခဏာပါပဲ။ဒီကုလာရောက်ပြီးတော့တရားဌာနတွေမှာ ဖြစ်ပါသီလခံယူပြီးတရားတွေအားထုတ်ဖို့ရည်ရွယ်ချက်နဲ့တချို့မျိုးသားတွေလည်းပဲခိတ္တခဏရှင်ဟောင်းရှိခံယူပြီးတော့အားထုတ်ဖို့ပြင်ဆင်နေကြတာဒါရှိအစဉ်လာဟုတ်တဲ့ကိုဆက်လက်ထိန်းသိမ်းတဲ့အနေနဲ့ပေါ်ပြုလုပ်တဲ့သဘောပါပဲအပျော်နဲ့လှုပ် နှစ်ဟောင်းနှုတ်ဆက်ခဲ့ပြီးတော့နှစ်တက်ကိုအပျော်နဲ့ပဲကျိုးစိုးတဲ့အလုပ်ကတော့အာရုံပြုကြတဲ့အတိုင်းပါပဲဘာမှထည့်သွင်းပြောဖို့မလိုပါဘူးတရားအထုတ်ပြီးတော့ဓမ္မအပျော်နဲ့နှစ်ဟောင်းကိုနှုတ်ဆက်ခဲ့ပြီးတော့နှစ်တက်ကိုဓမ္မအပျော်နဲ့ပဲကျိုးစိုးဖို့ရံပေါ်လေတတိယကြတာဟာအမှန်ကောင်းပါလားအခုပြည်စင်းနေတော့ပါပဲ။ ဒါနနဲ့တချို့ကကျိုးဆိုတာလည်းရှိပါလား။ဒီကလောက်လေးနဲ့ကျိုးဆိုတာလည်းရှိပါလား။စိတ်တည်းပုံရုပ်ဒီမှနေတိုးအောင်ဘာဝနာလုပ်ငန်းနဲ့ကျိုးဆိုတာလည်းရှိပါလား။အများအားဖြင့်တော့မြန်မာတိုင်းပေါ်ဘုရားသံဃာဖြစ်ကြတဲ့ပုဂ္ဂိုလ်တွေကတော့အပြော်နဲ့ပဲညောင်းတုတ်ဆက်ဆက်ပြီးတော့တစ်တစ်ကိုကျိုးဆိုကြတယ်။ သူဓမ္မယုံထဲမှာရှိနေတဲ့ယဟန်လောင်းများနဲ့အယုသာမြေသမီးယုံကြည်သူတော်ရှင်တွေပေါ့လေ။ဒါကြီးကတော့ဒီဟောင်းကိုသူ့ရဲ့ကုသိုလ်တရားနဲ့နှုတ်ဆက်ပြီးတော့ဒီစိတ်ကိုကျိုးစိုးဖို့ပြင်ဆင်နေကြတာ။ကောင်းတဲ့လက္ခဏာပါပဲ။ရှိစဉ်လာကောင်းတရားကိုဆက်လက်ပြီးတော့ထိန်းသိမ်းရရောက်ပါ အဲကျိုးဆိုတဲ့အခံရုံးမှာတော့ခပ်ပေါ်ပေါ်နေလို့တော့မရဘူးကိုယ်ဒီလာဆောက်တည်တယ်ဆိုတာခပ်ပေါ်ပေါ်လူလူလာလာအေးစိစိနေတဲ့သဘောမျိုးမဟုတ်ပါဘူးရတာနဲ့နေထုံစသည်ပေါ်လေရှောင်တဲ့ဟာတွေရှောင်ပြီးတော့ ရှောင်ရရုပ်နောက်အောင်ပေါ့လေဒီရဲ့စိတ်ကိုလည်းပဲတန်ရှင်းတဲ့စိတ်ကလေးတွေပေါ့လေတန်ရှင်းအောင်အသိဉာဏ်လေးတွေလည်းပဲထပ်တယ်လို့ဖွင့်လင်းသွားအောင်အားထုတ်ရပါတယ်ပုံရကရိယာဝတ္ထု၃မျိုးရှိပါတယ်ပုံရဆိုတာမြန်မာကပြန်တော့ကောင်းမှုပဲပြန်လိုက်ပါတယ် မှန်ပါလေဒါပေမဲ့လို့ကောင်းမှုဆိုတာကောင်းနိုင်လည်းပဲပုံရဖြစ်တာမဟုတ်ပါဘူးအများကကောင်းတယ်လို့ယူဆထားတဲ့ဟာတွေပုံရရဲ့ဆန့်ကျင်မဲ့ရှုရှင်ကြီးရဲ့ဆန့်ကျင်မဲ့ရစ်ပတ်တာတွေအများကြီးရှိတာအခုပုံရဆိုတဲ့စကားလုံးကကောင်းမှုရှိရဲ့ဘဝဖြစ်စဉ်တွေကို ဒီရမ်းမှုရှိစေပဲနဲ့ဖြူရှိတရှိစေတဲ့သဘောတဲ့ဒီလိုဆိုရတယ်ဖြူရှိတရှိစေတာကတော့ဒါနကုသိုလ်လေးနဲ့မပြောပါလို့တဲ့ဒါနကုသိုလ်လေးနဲ့ဖြူရှိတရှိလာလို့ရှိပါတယ်ဒါနရဲ့မပြောကြမပြောပါလို့တဲ့အကျိုးကိုပြောတာနာမည်ကြီးကျင်တာမပါတာပေါ့လေ ဆန်းစာစိတ်ကိုမျှော်ရှုပြီးတော့လှူတဲ့ဒါနမျိုးဆိုလို့ရှိရင်တော့ဖြည့်စင်တဲ့ဒါနလို့ဆိုမှာပါပဲဒါလှုပ်ထိုက်တယ်လှုပ်ထိုက်တာလှုပ်လို့ရှိရင်ဆန်းစာတူတော်ရမှာပါပဲဘုရားလူလက်ကြီးစီလီဖြည့်ဆောင်ပေးကြရဖြင့်အမြဲမြင့်ကြီးစွာနဲ့ထက်သန်တဲ့စေတနာပြုလုပ်လို့ရှိရင်အဲ့ဒီစေတနာကဖြစ်လျော်ဘဝမှာ ဘောဂတံပတိခေါ်တဲ့သာဝဏီပြည်လည်းဟုဖန်တီးပေးပါတယ်လူဟာသာဝဏီပြည်လည်းဆိုမျက်နှာမငယ်ဘူးဒီလောကမှာသူလူတွေသာဝဏီတွေထိုက်တယ်များပြည်လည်းယူတယ်နေတာဟာယခုဘဝမှာပဲကြိုးစားလို့သာဝဏီရဲ့အတွက်ပစ္စည်းတွေရတယ်လို့သူတို့တွက်ကြပါတယ်လုံတိုင်းလည်းရတာမဟုတ်ပါဘူးဒီလိုဒုက္ခလည်းကလေးနဲ့ တစ်ချက်လောက်ကြိုးစားလို့ရှိရင်30လောက်20လောက်ရတော့အများကြီးရှိပါတယ်ဒါဘုရားကုသိုလ်ဒီတော့ဒါနကုသိုလ်ကတော့သူကသာဝတိပြေလျော်ဖန်တီးပေးတဲ့ကုသိုလ်ပါပဲသူကကိုယ်ရှင်တရားထဲမှာမပါဘူးကိုယ်နှုတ်စောင့်ထိုင်ရတဲ့ဒီလကုသိုလ်တွေလည်းမပါဘူး စိတ်တန်ရှင်းအောင်ပြုလို့ရတဲ့ဘာဝနာကုသိုလ်တွေလည်းမပါဘူးအတိညာကြီးအတိမှလေးပါလေအခြေခံစပြီးတော့ပြုလို့ရတဲ့အခုလိုသတိပ္ပံဘာဝနာကုသိုလ်တွေလည်းမပါဘူးဒီလိုသမာဓိပညာခေါ်တဲ့စိတ်ခါသုံးရထဲမှာဘယ်ထဲမှမပါဘူးဒါဝင်လို့သူကအကျေသုံးရထဲမှာမပါတာဟုတ်လို့သူကကိုယ်ရှင်တရားရဲ့ အပြေရောက်နေပါတယ်သို့တော့လုံကောင်းတယ်ရေစိတ်ကောင်းတယ်လို့လို့ရှိရင်ကုရှင်တရားလမ်းကြောင်းပြတ်သွားတယ်အဲဒီဒါနာမျိုးတော့လိုပါတယ်သူသိဉာဏ်ကာလမှာထိုက်တန်တည်းကိုရှိတဲ့စားသုံးတဲ့တရားဖက်ဆွဲပြီးတော့ဒါနကုသိုလ်ပြုတာဒါနဆိုတာကိုရှိတဲ့ဒီရှိတဲ့ဖက်သားပုဂ္ဂိုလ်တွေ ရသွားလို့ရှိရင်ဝိဇ္ဇာရဲ့ချမ်းသာမယ်။ဒီရချမ်းသာကိုဒီရဝိဇ္ဇာကိုလုပ်တဲ့အလို့ကိုချမ်းသာကိုလုပ်တာမဟုတ်ဘူး။အဲဒါတော့နားလည်ထားပါလား။အဲဒီလိုဒါနမျိုးကတော့ကိုကျင့်တရားလမ်းကြောင်းပွင့်အဲဒီဒါနမျိုးတော့လုပ်ရပါတယ်။အဲဒီဒါနမျိုးလုပ်လို့ရှိရင်ဒီဒီဘုံမှာတွေ့တာမှုလောဘလည်းရှင်းသွားတယ်။ဒါနရဲ့မပြောပေါက်တဲ့ကျိုးကျိုးမပြောတော့ အကျိုးမျှော်မှုလောဘလည်းကင်းသွားတယ်။ငါတို့ကသူနိုင်တယ်ဆိုတာနာမည်ကြီးခြင်းနဲ့လောဘလည်းကင်းသွားတယ်။အဲ့ဒါသူစိတ်နဲ့ခေါ်တယ်တန်ရှင်းနဲ့ခေါ်တယ်။အဲ့ဒါပုံရပဲ။မေတ္တာပါတော့မုန်းတိတဲ့ဒေါသအရင်ကြီးကင်းသွားတယ်။ကျင်နာမှုပါတော့ရစ်တဲ့ဒေါသကင်းသွားတယ်။မငဲ့ကြတယ်နော်။ မေတ္တာပါတော့မုဒိတဲ့ဒေါသကင်းတယ်ကျင်နာမှုပါတော့ရွတ်တဲ့ဒေါသကင်းသွားတယ်အဲ့ဒါပုံရတယ်သတ်ရှင်းတယ်ခေါ်တယ်တဲ့တဲ့စာစားလို့ရှိရင်အစာပြေတဲ့အင်အားပြည့်စုံတဲ့ကျန်းမာရေးရတယ်ဆိုတာပေါ့လေအတိအသိစိတ်ရှိတယ်လို့ကောင်းတဲ့သတ်ရှင်းတဲ့ကုလစိတ်ဓာတ်ပြုဝင်ရကောင်းကျိုးရတယ်မကောင်းတဲ့ကုလစိတ်ဓာတ်ပြုဝင်ရညံ့တဲ့ကုလစိတ်ဓာတ်ပြုဝင်ရဆိုးကျိုးရတယ်လေဒီလိုအတိစိတ်ဓာတ်မျိုး ဖြစ်လာပြီးရှိရပါတယ်အဲ့ဒီအသိစိတ်ဓာတ်နဲ့ဒီလိုရှိရင်စိတ်ကရှင်းနေတယ်တနည်းအားဖြင့်လည်းဘလောက်ပဲလူရချမ်းသာချမ်းသာဘဝအတိဖြစ်နေကြရတော့ကိုယ်ကကြိုးခြင်းနဲ့အိုးတယ်ကိုယ်ကမာခြင်းနဲ့နားတယ်ကိုယ်ကနေခြင်းနဲ့သိတယ်ကိုယ်ရှိတော့ကိုယ်ရှိရစိတ်ရှိတော့စိတ်ရှိရဒီသားစုတွေကတူဦးပြည့်စုံမဲ့သုံးဖို့စီဝါပြည့်မဲ့သုံးဖို့ရာထူးတွေ ကျတယ်ဆိုလို့ရှိရင်တော့အကြီးအကျယ်ဝန်ထမ်းမှုတွေဖြစ်တာပဲ။ဒါလည်းမသက်သာဘူး။တန်တငိုကြိုးမှုတွေလည်းဖြစ်တာပဲ။ဒီလိုဖြစ်ရတာအရေးစိတ်လိုက်လို့ရှိရင်ဘဝသိဖြစ်နေလို့ဘဝသိကစတန်းစီထားလိုက်ပြီးတော့ဘဝသိနှုတ်ဆက်လိုက်လို့ရှိရင်ကျန်တဲ့ဟာတွေဘာမှဖြစ်တော့ဘူး။အဲတော့ဘဝသိကိုဖြစ်တာကောင်းတယ်။သက်သာပြကိုယ်လည်းဘဝသိကိုဖြစ်ရအောင်နိလန်းကြီးရှာဖွေပြီးတော့ရှင်းသုံးတော့ သူတွေ့တဲ့တရားကိုလည်းပဲသိကလာတဲ့ပုဂ္ဂိုလ်တွေနောက်ထပ်ဘဝကြည့်ကိုသိရအောင်သူတို့ဖြင့်အပေဘဝမကြရအောင်လို့ဘယ်မှမကြည့်ကြပါနဲ့သိချာသိကိတ်နောက်ထောင်ကြပါကြုံလို့ခါလေးမှာသိချာသိကိတ်နောက်ထောင်မှာကိုကြည့်ဒီကြည့်ဆိုရင်တရားဘုံမှာမလေးစားရရောက်တယ်တရားကြည့်ကြည့်မှုရာရည်ရွယ်ချက်နဲ့လာတဲ့ပုဂ္ဂိုလ်တွေက ဘယ်လိုနေထိုင်ရလဲဆိုတဲ့နည်းလေးတွေသိချာသုစိတ်လာတော့မှဟိုကြည့်ဒီကြည့်ဟိုတွေ့ဒါရီလျှောက်တွေးနေလို့ရှိရင်တော့နည်းမရဘူးတရားပေါ်လည်းမယုံတရားရောက်တယ်တရားမယုံသေးဘူးမယုံသေးပါလားဘုရားမယုံတရားရောက်တာသိချာသုစိတ်လာတော့မှဒီတော့ အတိညာဟာသိအရေးကြီးပါလေ။မြန်မာပြည်မှာအတိညာရှိသူသိရှိရပါဘူး။တရားမှာတယောက်တောင်မှရှားသွားပါလား။အထူးသဖြင့်သိုးတာကြီးကသိုးတာရကောင်းမှကောင်းစားပြီးကောင်းစွန့်တာကကြီးမှခံစားကြရပြီဆိုတော့အတိစိတ်ကစိတ်ကြည်ကြီးရဲ့သိပြီးမရှိတော့ပါဘူး။လူရန်ကားတွေပဲများပါတယ်မဟုတ်လား။တရားတွေမဲ့တော့ပါကိုယ်တော်ကထုံးရတဲ့တိုင်းကြီးမှာမိမ့်မိတ်သွားပြီးတော့လေ အဲ့ဒါတတိထားရဖို့ပဲအဲ့တော့အတိညာသိရရှိပါတယ်အဲ့တော့အတိညာရှိပြီးတော့မိမိစိတ်တမ်းတဲ့ကိုရှိအလူကံပုဂ္ဂိုလ်တွေရရင်ချမ်းသာပါစေဆိုတဲ့မေတ္တာနဲ့လောတပိစိချုပ်တဲ့မှုကြောင့်မဆင်းရဲကြပါစေနဲ့ဆိုတဲ့သဘောနဲ့တေကံစင်ကြဲလို့ရှိရင်လည်းလည်းရှိများများဖြစ်ဖြစ်အဲဒီဒါနဟာ င်းရတဲ့ဒါနလှူတတ်တဲ့ဒါနလှူတတ်မြတ်ဆိုတဲ့ပါတော့တယ်အဲ့ဒီဒါနကိုယ်ရတရားလမ်းကြောင်းပွင့်ထွက်သွားတယ်အဲ့ဒီဒါနမျိုးတော့လုပ်ကောင်းတယ်ဒါနပြုလုပ်တတ်အောင်လည်းပဲဒီပညာကာလမှာတရားဟောတဲ့ပုဂ္ဂိုလ်ရဲ့လမ်းကြောင်းလေးပြတ်သွားမှာပါပဲနောက်ဒီလတွေပြည့်စုံတယ်ဒီလဆိုတာ ကိုယ့်ကိုယ်ကိုမမှားရအောင်ထိန်းတာပဲလူဆိုလို့ရှိရင်၅ပါးသီလကမ္မကိုယ်မှုကာမတောင်းကြမှုလိမ်မှုအေးစွာတောက်ရှိမှုဒါကိုထိန်းရတာဒါလည်းပဲဘုရားယုံကြည်မှတရားတော်ယုံကြည်မှသံဃာတော်ယုံကြည်မှဘုရားလည်းမယုံဘူးတရားလည်းမယုံဘူးဆိုလို့ရှိရင်တော့ဘုရားမယုံကြည်တော့တရားလည်းမယုံကြည်တော့ဘူး တရားလဲနားမလဲတော့ဘုရားလဲနားမလဲတော့နားမလဲတော့ဆိုတော့ငါးပါးကြည့်လိုက်လည်းမလုံတော့ဘူးဘုရားတရားယုံကြည်ပြီးဆိုလို့ရှိရင်တော့ငါးပါးကြည့်တော့ထိတော့တာပဲထိရင်ကိုယ်မှာမလူလူကျူးတဲ့မလူကျူးတဲ့အရာတွေထိထားတော့ကိုယ်ဝန်ထုံကိုလေးအကြည့်ကင်းဆိုင်ရှင်းလာတယ်သူတော်ကလည်းမသိကြရဘူးကာဝယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတယ် ဒါလူတိုင်းလူတိုင်းဘာသာဝင်တိုင်းဘာသာမရှိတဲ့ပုဂ္ဂိုလ်တွေသိရမှာဘာလို့သူတို့လည်းလူပဲဟောအဲ့ဒီငါးပါးထိနေလို့ရှိရင်လူပြည်ကအခုတိညာကာလမှာဆိုတော့နှစ်ဟောအနှစ်တစ်တောင်းကလေးလေးအထူးစီလာပါလေမုံလည်းခါအဲမေတ္တဟုဆောင်ဆိုင်မုံလည်းခါအစာရည်ဒီဒီစာရည်အစာစာရည်ဆောင်ထားတယ် ကဆိုတိမုတ်ကိုလည်းပြောပါလေစာချင်းအလှတူကြီးဆောင်ထားတယ်။ခန္ဓာနာနာပေါ်လေအိမ်မှာနေတော့ကတော့မှုရကြီးတွေနဲ့ဟင်းခန္ဓာနာနာကြီးပေါ်အိမ်ဆင်းနေတဲ့နေရာဒီမှာတော့ရိုးရိုးလေးလဲတော့ထားတဲ့မှုရတွေမပါပါလာလို့ရှိမသုံးရဘူး။ခန္ဓာနာနာကြီးရှိရဘူး။တရားသမားဆိုတာရိုးရိုးလေးရှင်းရှင်းလေးဒါလေးရပါတယ်ဒါမှတရားသမားလည်းတူတာ။ လည်းလိုနေလို့ရှိရင်ဥစ္စပြေနမဟာပြေနဆိုတော့ဟောလေမုန်းတယ်ဒီကရပြည့်စုံတော့ဒီကရအာယုပြည့်ပြီးတိုင်းစိတ်ဝင်စားရတာသူတစ်ပါးကိုလည်းပဲကိုယ်စိတ်ကိုယ်နှုတ်ကျွလွန်လာမရှိတော့ကိုယ်အတွက်နဲ့သူတစ်ပါးကိုလည်းပဲကာဝယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်ကျွလွန်ကိုကြုံတဲ့အခါမျိုးမှာလည်းပဲစာနာစိတ်ကလေးတွေဝင်လာပြီးတော့ ရှောင်လိုက်လို့ရှိရင်သူတို့ကလည်းပဲဒါလိုက်ကာဝယ်ဆောက်ဆောက်ပြီးသားဖြစ်ပြီးတော့ကိုယ့်ကိုယ်ကိုလည်းပဲမှားရအောင်ထပြီးသားဖြစ်သွားတယ်။အဲဒါကိုပါဠိလိုတီလခေါ်တယ်ဗမာလိုတော့ကောင်းတဲ့အလေးကျင့်အောက်တန်းကျရုပ်ရတဲ့အပြည့်အဝတွေကိုရှောင်ရှားပြီးတော့ကိုယ့်ကိုယ်ကိုထိသူဘာကိုမထိကြအောင်ကာဝယ်ဆောက်ဆောက်တဲ့အလေးညမပြမှာအဲ့ဒါလေး ခေါင်းပါသွားပါပြီဆိုတော့လက်အဋ္ဌညာကာလမှာလည်းအဲ့ဒါတွေထည့်ရပါတယ်ထိုင်နိုင်ရင်ဘုံလုံးတွေစီကြတော့လူပိသာတာကိုယ်လုံးစီကြသွားတယ်အဲ့ဒါပုံရတာကိုယ်လုံးကိုစီကြတာလေးတွေအာယုပြုပြီးလို့ရှိရင်ပျော်လို့ရွှင်လို့ဒီလိုကကိုယ့်ကိုယ်ထိုင်နိုင်တယ်သူတို့ကလည်းပဲဒီလိုအတွက်လည်းကြည့်ကြအောင်မလုပ်ဘူးကိုယ်စီကြအောင်မလုပ်ဘူးလား အောင်ကြည့်ပြီးလည်းကြည့်ပြီးတိုင်းဝိသကြည်လို့နေတာပဲအဲ့ဒီအကျိုးရလာလေးတွေတွေ့ပြီဆိုလို့ရှိရင်ဒီသီလထိုင်မှုပေါ်မှာမြတ်လို့တန်ဖိုးထားလာတယ်သီလရဲ့အကျိုးတွေပြည့်လို့ရှိရင်မြတ်လို့တန်ဖိုးထားတဲ့စိတ်တွေဖြစ်လာပြီဆိုရင်ဒီသီလကိုမကျိုးရမညိုးရအောင်ထိမ့်သိမ့်တော့တာပဲ ထိတ်သိမ့်ရလေးပို့ပြီးတော့ဒီလာတွေကခံရလာလေခံရလာတာလေစုပိဒလေလေပေါ့ဒါသိရေးကြည့်ပါလားဒီလောက်ဆိုရင်တော်တော်လေးကောင်းတော့ပါပြီအဲ့ဒါလို့တိလပြည့်စုံတာဒီပိဒကိုကြည့်လို့ပြည့်တဲ့ဟာကဒါပူဇော်တိုက်လေးစားတဲ့ညှိုးတိုက်တဲ့သဘောပါပဲအဲ့ဒီပူဇော်လေးစားညှိုးတိုက်တဲ့သဘောကိုမှ ပြည့်စုံအောင်လုပ်ဖို့ဒီတိုင်းမှာတာဝန်ရှိတယ်ပြည့်စုံအောင်လုပ်လို့ဒီကတွေပြည့်စုံပြီဆိုလို့ရှိရင်ခန္ဓာကိုယ်မှာဘဝကြီးပြည့်စုံလာတာပဲဒီကပြည့်စုံလို့ရှိရင်လူဘဝကိုယ်တော်ဟောတော်လည်းပဲဒီကရှိလို့လူဘဝရောက်လာတာခုလည်းပဲဒီကပြည့်စုံလဲဆိုလူဘဝပြန်ရနိုင်တယ်လူဘဝရဲ့အဆင့်မြင့်တဲ့နဘဝလည်းရနိုင်တယ်ဒါပေမဲ့နဘဝတော့အကျော်ကျူးတဲ့နဘဝဆိုတော့ စိတ်မလိုအပ်ပါဘူးလူဘဝတော်ပါလေဘဝမဆုံးရှုံးဘူးဘဝပြည့်စုံလာတယ်ဒီတော့ဒါနကုသိုလ်ပြုလို့စောင့်လေကြည်လည်းမျက်နှာမလျရသလိုဒီကတွေပြည့်စုံလို့လူချမ်းသာမကွယ်ဖို့လည်းပဲအရေးကြီးပါတယ်အဲဒါလူချမ်းသာမကွယ်လို့တဲ့ပုဂ္ဂိုလ်တွေအခြေခံ၅ပါးကြည့်လို့ပြည့်စုံတယ်အခုလိုတင်းညာကာလမှာ အပေါင်းကြီးဒီလာတွေပါနေတော့စစ်ပါဒီလာစီဟန်ရစီဟန်ဒီလာပေါ့လေဒီလောက်သူအခြေခံတော်ကောင်းတော့အခြေခံလည်းကောင်းနေတာပဲအိမ်ဆောက်တဲ့ခါမှာအုတ်မြစ်နဲ့နေလို့မရပါဘူးဒီလောက်ပဲအုတ်မြစ်ကောင်းကောင်းနေလို့မရသေးဘူးဒီပေါ်မှာတိုင်နေပါလေထူရမယ်နိုင်ငံနေပါလေထုတ်ရောက်တိုင်းများသိသိရမအကာကင်းတာတွေပြည့်စုံလို့ ဒါမှနေလို့ရတာငါးပါးရှိလာတဲ့ဘဝမပြည့်စုံသေးပါဘူးဒီတော့ဆက်လို့ဆက်လို့စိတ်ဉာဏ်ပစ္စည်းအပိုင်ရှိလို့စိတ်တော်မရှိရအောင်စိတ်ကိုအားဖြစ်ရပါတယ်မေတ္တာပွားရတယ်ကရုဏာပွားရတယ်ဘုလိုတိပ္ပဘာဝနာတရားကြီးပွားရတယ်အခုဓမ္မမကြခင်ဖွင့်ပြမယ်အဲ့ဒီစိတ်ကလေးတွေဒီရနှစ်ချိန်အချိန်ပေါင်းများစွာဖြစ်လာပြီဆိုလို့ရှိရင် ကိုတိလျောက်ကျူးလွန်ဖို့ဝေးလို့စိတ်နဲ့တောင်းမှမကျူးလွန်တော့ဘူးကျူးလွန်တဲ့စိတ်ရှိတာကမှဒီစိတ်ကလေးတွေရှိလိုက်မှလည်းရှိဒီလိုပြောက်တော့တယ်တော့စိတ်ပါတန်ရှင်းလာတယ်လက်တွေ့ကျူးလွန်မှုတွေကိုရှောင်ကျဉ်တော့လူပိသတယ်လို့စိတ်ထဲမှာတော့မဖြစ်ရအောင်လို့စိတ်ကိုအားဖြည့်ထားလို့ရှိရင်လူလိုစိတ်ထားလာတယ်ဒီစိတ်တွေရှိတော့တယ် ဆိုတော့တရားထုတ်တယ်ဆိုတော့တကယ်လူစိတ်ဖြစ်အောင်လူပူဇော်တဲ့စိတ်ထားတွေမွေးတာပဲမလုံနိုင်သေးလို့ရှိရင်လူလူစိတ်ထားကသူသူကိုယ်ကိုပဲယဟန်ဖြစ်ကိုယ်ကလည်းဒီလိုဘာဝနာစိတ်တွေအကျဉ်းလုံးလေးလို့ဆိုလို့ရှိရင်ဒါအဲလူလူစိတ်ထားတဲ့အဲဒီလိုဆိုလို့ရှိရင်ဒီလပြည့်စုံတော့လူပူဇော်ပြီးတော့ ဆက်လို့ဖြတ်လို့တဲ့စိတ်စသည်ဒါတွေကင်းတယ်ဆိုလို့ရှိရင်လူလူစိတ်ထားတတ်လာတယ်ကိုဘဝကိုသီလနဲ့မြင့်တင်ပေးတာစိတ်ထားကလေးတွေတန်းအောင်စိတ်လေးစိတ်ထားတွေမြင့်တင်ပေးရဒီနည်းနဲ့မြင့်တင်လို့ရတယ်လောကီတရားနဲ့မြင့်တင်မြင့်တင်လို့မရဘူးလောကီပွဲတွေနဲ့မြင့်တင်လို့မရဘူးဒီစိဥစ္စာနဲ့မြင့်တင်လို့မရဘူးလုပ်ငန်းကံကံနဲ့မြင့်တင်လို့မရဘူး လူမှုအကျင့်နဲ့ညှစ်တယ်လို့မရဘူးသင်္ဃာလုံကမတရားလုံကနေလဲဆိုပို့ဆိုးတာပေါ့လေဒီအကျင့်နဲ့လာညှစ်တယ်လို့ရတာဒီတော့လူပိသလို့တဲ့ပုဂ္ဂိုလ်တွေလူလို့စိတ်ထားလို့တဲ့ပုဂ္ဂိုလ်တွေအဲဒီအခြေအနေဟုတ်ပြီအစတန်းညှစ်လို့တဲ့ပုဂ္ဂိုလ်တွေဟာညှစ်မအောင်ဆိုလို့မြတ်စွာဘုရားဒီလိုနေပေးထားတာ စိတ်တွေစီကျဲသွားပြီဆိုလို့ယုံနာပိုင်းခြားကြည့်တာပဲပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတော့ပေါ့လေဝိညာဉ်ဆိုတာလေးတွေကိုအတ္တဆိုတာလေးတွေဒါလေးလေးကျွတ်သွားမယ်အကြောင်းနဲ့အကျိုးဆက်ဆက်ပုံသိလာလို့ရှိရင်အကြောင်းနဲ့ဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာကနားလည်လာနော်သူအကြောင်းနဲ့သူအကျိုးဆက်ဆက်ပြီးတော့ဖြစ်ပုံရှင်းရှင်းနားလည်လာပြီဆိုလို့ရှိရင်ဇမကြီးကဖန်ဆင်းတာမဟုတ်ဘူးဆိုတာယုံနာအကြောင်းနဲ့သူအကြောင်းနဲ့သူအကျိုးဆက်ဆက်ပြီးရတော့ရှင်းလာတယ် ဆက်ရှိလို့ရှိရင်ရဲပုံရှင်းပုံလာတယ်လည်းသိလာရပိုင်းလေးတွင်းနဲ့သိလာတော့ရိုးစီတာတော့ကတဲ့ပုဗ္ဗဆာကဟိုကြည့်ဒီကြည့်ဆိုတာပေါ့လေအဲဒီလိုဆိုရင်တော့အမှမခံဘူးအဲဒီလိုလုပ်လို့ရှိရင်အတိညာလေးနှစ်ရက်သုံးရက်တူတော့ရသွားနိုင်ပါလားဒီတော့အခုလိုအတိညာကာလမှာနှစ်ဟောင်းကိုလည်းပဲအခုလိုအထက်တန်းစားသီလကျင့်သမာဓိကျင့်ပညာကျင့်နေတဲ့နှုတ်ဆက်ခဲ့ပြီးတော့ ဒီအကျင့်တွေလည်းပဲစိတ်စိတ်ကိုကြိုးဆိုတာဘာမှမလုပ်ဖဲနဲ့ဆိုလို့ရှိရင်ဘလာကြိုးဆိုလို့မရပါဘူးဒါနာကကြိုးဆိုလို့လည်းပဲမလုံလောက်ပါဘူးတီလာလေးပြည့်စုံလည်းဒါလေးနဲ့ကြိုးဆိုလည်းမရပါဘူးလုံလောက်ပါဘူးခြေကကိုကြည့်တီလာတွေပြည့်စုံပြီးတော့စိတ်ဓာတ်ပုံပြီးအတိမတိုးတင်တဲ့အစစ်မြင့်တဲ့တရားတွေနဲ့ကြိုးစုံတော့ ဒါမှအသက်ရှင်မှုရတာပါအခုလိုရိတ်တာမျိုးရောက်လာပြီးတော့လောကအိပ်ပျော်ခြင်းနဲ့လွယ်ပြီးတော့ကြံတဲ့အချိန်တွေမှာခြေကကိုကြည့်ကြည့်တာတွေပြည့်စုံပြီးတော့စိတ်ဓာတ်ပုံကြီးအတိမတိုးစေတဲ့အစိမ့်မြင့်တဲ့တရားတွေကိုစိတ်ကလည်းမလတ်ပါဘူး။တန်ရှင်းတဲ့စိတ်လေးတွေဖြစ်ပေါ်အောင်ကြိုးစားရပါတယ်။ကြိုးစားကသာမှာတော့ပြင်မလို့ဖြစ်ပြီမယ်လို့ အရှင်ရသွားပြီဆိုလို့ရှိရင်ဒီလိုစိတ်ဓာတ်ကိုရပြီးမှတို့တဲ့အစဉ်အလာတရားတွေအထုတ်လို့အကျိုးတရားလေးတွေပေါ်လာလို့ရှိရင်ဘာမှမပြမတော့ဘူးဒါလေးတက်တော့တက်တာလေးဆွေးလိုက်ပြီးတော့စိတ်နဲ့ချိန်ချတဲ့အပညာကြီးတိုးတက်ဖွံ့ဖြိုးလာမှာပါပဲအဲဒါလို့အနေထားရအောင်လို့အဲလိုဖြစ်ဟောဖြစ်ဖြစ်ကြောက်ကြံပြီးပါလာမှာ တချို့အမျိုးသားတွေကယာယီရဟန်းဖြစ်ခါယူရှင်သာမဏေဖြစ်ခါယူပြီးတော့ပြင်တော်ပြီးတော့အမျိုးသမီးတွေကတော့ရိုးကြောင်နဲ့ရုပ်ရဝင်းနဲ့ဟောလေအခွင့်ကြုံလို့တရားတွေအထုတ်တဲ့အခါမှာရစ်တူတူလေးအတွင်းမှာပေါ့လေတကယ်ထိရောက်တယ်ဘုရားလိုလိုကြဒီလက်သမားကြီးတရားအရှင်တရားတွေရှင်းသုံးပြီးတော့ကိုယ့်ဘဝကိုအောက်တန်းမကြရအောင်လို့ဤတင်ပေးကြဖို့ပါပဲ ယခုတိကတွေစောင့်ကြည့်ပြီးတော့ရှိပါတိကတွေပြည့်စုံတော့လူပိတာအောင်လုပ်ပြီးမကြုံမစိုးရအောင်ထိမ့်သိမ်းနိုင်လို့ရှိရင်ဒီကျွဲမှာလူပိတာနေပါလေလူလိုစိတ်ထားတတ်ဖို့နဲ့လူပညာရှိဖို့နည်းလမ်းတွေတော့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးဟောကြားထားပါတယ်ဟောကြားတဲ့အချက်တွေကိုယူတည်တည်လေးလေးစားစားတေးသေးကြီးကစိတ်ပိုက်နားထောင်ပြီးတော့ပေါ့လေစိတ်ဓာတ်ပုံပြီးအတိမတိုးစီနဲ့အစစ်အမှန်တရားတွေအားထုတ်ပြီးတော့ ဒီဟောင်းကိုအကောင်းဆုံးဘုရားလူတွေကတရားနဲ့နှုတ်ဆက်ခဲ့ပြီးတော့ဒီစိတ်ကိုလည်းပဲဘုရားလူတွေကအကောင်းဆုံးလက်ဆောင်နေနဲ့အကောင်းဆုံးပူဇော်ပွဲနဲ့ပူဇော်နိုင်ရမယ်ဆိုလို့ရှိရင်ပုံရရအများကြီးဖြစ်လာပါပဲကောင်းမှုအများကြီးဖြစ်လာပါလှုပ်ထိုက်တဲ့အရာတွေကိုလှုပ်လို့ပြည့်စုံလာမှာပါပဲပြည့်စုံလာလို့ရှိရင်ဝတ္ထုဆိုတာပေါ့ဒီဆန္ဒတူးဆိုတာလည်းဖြစ်လာမှာပါပဲ ချမ်းသာပြီးတော့သူသူကိုစိတ်ကြတယ်အလကားတော့မရဘူးလုပ်ကြည့်လာလို့ရမယ်ရှောင်းနေတာရှောင်းရမယ်လုပ်ကြည့်လာလို့ရမယ်ရှောင်းနေတာဆိုမကောင်းတဲ့ဟာတွေပေါ့ဆိုးကျိုးရမယ့်အရာတွေကိုဒါကြီးဆိုးကျိုးရမယ့်အရာတွေပဲလို့သိပြီးတော့ရဲရဲရင်းရင်းရှောင်းရှောင်းတတိကြောင်လို့ရပါဘူးလူစကားမျိုးကတတိစကားမျိုးက မကောင်းတာတွေကိုရှောင်ရတဲ့တတိကိုရတာမတော်တဆကျุလို့ပြီဆိုလို့ရှိရင်ဝန်ခံရတဲ့တတိလည်းရှိရမယ်ကောင်းတာတွေတန်ရှင်းတာတွေအကျိုးရှိတာတွေလုံရတဲ့တတိရှိရမယ်အစစ်စစ်လုံရတဲ့တတိရှိရမယ်အဲ့ဒီတတိကိုမိုးရတာအဲ့ဒီတတိကိုရှိလာပြီဆိုလို့ရှိရင်တော့လုတ်တင်တာလုတ်ဖြစ်တော့တာပဲလုတ်တင်တာလုတ်ဖြစ်လို့ရှိရင်တော့ခုနလုတ်နိုင်သလောက် ကိုယ်မူရာနှုတ်မူရာစိတ်ရဲ့စိတ်ထားလေးတွေဖြစ်ချင်းတန်ရှင်းပြီးတော့ပေါ့လေတကယ်ထူးမြတ်တဲ့ကုသိုလ်တွေဝိပဿနာမှာဖြစ်လာရင်တော့နှစ်ဟောင်းကိုအထက်တန်းစားကုသိုလ်တရားနဲ့နှုတ်ဆက်ခဲ့ပြီးတော့နှစ်စိတ်ကိုကုသိုလ်တရားနဲ့ပဲကျိုးစုရင်းရင်းဆက်ဆက်ကြီးဝန်တော်မြတ်ကျိုးစုတဲ့အပိုင်းကြီးရောက်ပါမှာအဲ့ဒီတိုင်ကျိုးစုနိုင်ကြပါစေလို့ဒီစိတ်မြောက်ခြင်းအကျိုးကာလမှာပေါ့လေ မင်္ဂလာတရားတော်လေးမကြားပါနဲ့အဲ့ဒါဖွင့်ပြပါလိမ့်မယ်